ခန်းကြီး41အငယ်1မှ9ထို့နောက်နှစ်နှစ်လွန်သောအခါဖာရောမင်းသည်အိမ်မက်ကိုမြင်မဲ့တီကမိမိသည်မျက်နှာ၌ရက်နေ၏အဆင်းလှ၍ဝါသောနွားခုနှစ်ကောင်တို့သည်မြစ်ထဲကထွက်၍မြစ်နားမှပေါက်သောမြက်ပင်ကိုစားလျက်နေကြ၏ထိုနွားတို့နောက်မှအဆင်းမလှပိန်သောနွားခုနှစ်ကောင်တို့သည်မြစ်ထဲကထွက်၍အရင်နွားတို့အနား၌ ကမ်းပေါ်မှာရပ်နေကြ၏အစင်းမလှပိန်သောနွားတို့သည်အစင်းလှ၍ဝါသောနွားခုနှစ်ကောင်တို့ကိုကိုက်စားကြ၏ဖာရောမင်းလည်းနိုးလေ၏တဖန်အိပ်ပြန်၍အိမ်မက်ကို မြင်မြက်ပြန်သည်ကားအလုံးကြီး၍ကောင်းသောစပားခုနှစ်နှံတို့သည်စပားတပင်ဒီ၌ဖြစ်ကြ၏ထိုနောက်မှအလုံးသေး၍အရှိလေဖြင့်ပြတ်သော စပားခုနှစ်နှံတို့သည် ပေါက်ကြ၏ အလုံးသေးသောစပါးခုနှစ်နံတို့သည်အလုံးကြီး၍ကောင်းသောစပါးခုနှစ်နံတို့ကိုစားကြ၏ဖာယောမင်းလည်းနိုး၍အိမ်မက်ဖြစ်သည်ကိုသိလေ၏အငယ်ရှိမှ73နာနဲ့အချိန်ရောက်သောအခါဖာရောမင်းသည်စိတ်ပူပန်၍အေဂုတုဘေဒင်တက်ပညာရှိအပေါင်းတို့ကိုခေါ်၍အိမ်မက်တော်ကိုပြန်ကြားတော်မူ၏သို့တော်လည်းရှေ့တော်၌အ내ကို ဖတ်နိုင်သူတယောက်မျှမရှိထိုအခါဖလားတော်ဝန်ကကျွန်တော်သည်ကိုအပြစ်ကိုယနေ့အောက်မေ့ပါ၏ဖာရောဘီရင်သည်ကျွန်တော်နှင့်စားတော်ဝန်ကိုအမျက်ထွက်၍ကိုရန်တော်မူအိမ်၌ချုပ်ထားတော်မူသောအခါကျွန်တော်တို့နှစ်ယောက်သည်အတီးတီးမိမိတို့ကိုယ်စီဆိုင်သောအ내နှင့်ပြည့်စုံသောအိမ်မက်ကိုတညချင်းတွင်မြင်မဲ့ကြပါ၏ကျွန်တော်တို့၌ကိုရန်တော်မူ၏ကျွန်ဟေပြဲလူလင်တယောက်ရှိ၏ ထိုသူအားကျွန်တော်တို့သည်ကြားပြော၍သူသည်အိပ်မက်၏အနက်ကိုဘတ်ပါ၏။တယောက်စီမြင်မက်သည်အတိုင်းဘတ်ပါ၏။ဘတ်သည်အတိုင်းလည်းမှန်ပါ၏။ကျွန်တော်သည် အရင်အရာကိုရပြန်၍စားတော်ဝန်မူကား၊ဆွဲထားခြင်းကို ခံရပါသည်ဟုလျှောက်လေ၏။ထိုအခါဖါရောမင်းသည် လူကိုစေလွှတ်၍ယောသပ်ကို ခေါ်တော်မူ၏ ယောသသည်ထောင်ထဲကအလျင်မြန်ထွက်ရ၍မုတ်ဆိတ်ညှက်ခြင်းအဝတ်လဲခြင်းကိုပြုပြီးမှအထံတော်သို့ဝင်ရ၏ဖာရောမင်းကလည်းငါသည်အိမ်မက်ကိုမြင်မက်ပြီအ내ကိုအဘယ်သူမျှမဖတ်နိုင်တင်းသည်အိမ်မက်ကိုနားလေသောညံနှင့်အ내ဖတ်နိုင်သည်ကိုငါကြားရပြီဟုဆို၏ယောသကလည်းကျွန်တော်သည်အလိုအလျောက်မတတ်နိုင်ပါဘုရားသခင်သည် မင်္ဂလာအပြေစကားကိုဖာရောဘုရင်အားပေးတော်မူပါစေသောဟုလျှောက်လေ၏။ဖာရောမင်းကလည်းငါမြင်မဲ့သည်မှာမြင်နာ၌ငါရက်နေ၏။အစင်းလှ၍ဝါသောနွားခုနှစ်ကောင်တို့သည် မြစ်ထဲကထွက်၍မြစ်နားမှပေါက်သော မြစ်ပင်ကို စားလျက်နေကြ၏။ထိုနွားတို့နောက်မှအစင်းမလှပိန်ကြုံသောနွားခုနှစ်ကောင်တို့သည် ထွက်လာကြ၏။ထိုမြတ်လောက်အယုတ်ဆိုးသောနွားတို့ကို အဲဂုတ်တုပြည်တလျှောက်လုံးတွင်တခါမျှမမြင်ရစဘူးအစင်းမလှပိန်သောနွားတို့သည်ဝါသောအရင်နွားခုနှစ်ကောင်တို့ကိုကိုက်စားကြ၏စားပြီးသောနောက် စားမန်းကိုအဘယ်သူမျှမတိရအရင်ကဲ့သို့အယုတ်ဆိုးသေး၏ငါလဲနိုး၏တဖန်ငါမြင်မဲ့ပြန်သည်ကားအလုံးကြီး၍ကောင်းသောစပားခုနှစ်နံတို့သည် စပားတပင်ဒီ၌ဖြစ်ကြ၏ထို့နောက်မှ ညှိုးနွမ်းလျက်အလုံးသေး၍အရှိလေဖြင့်ပြက်သောစပားခုနနံတို့သည်ပေါက်ကြ၏အလုံးသေးသောစပားနှံတို့သည်ကောင်းသောစပားခုနနှံတို့ကိုစားကြ၏ထိုအိမ်မက်ကိုဘေဒင်တတ်တို့အားငါကြားပြော၍အ내ကိုအဘယ်သူမျှမဖတ်နိုင်ဟုယောသအားပြောဆိုတော်မူ၏အငယ်25မှ36ယောသကလည်းဖာယောဘီ မြင်မဲ့တော်မူသောအိမ်မက်ကားတပါးဒီဖြစ်ပါ၏ဖျားသခင်ပြုလက်တန်သောအမှုကိုဖာရောဘင်အားပြတော်မူပြီးကောင်းသောနွားခုနှစ်ကောင်တို့သည်ခုနှစ်နှစ်ဖြစ်ပါ၏ကောင်းသောစပါးခုနှစ်နှံတို့သည်လည်းခုနှစ်နှစ်ဖြစ်ပါ၏အိမ်မက်တော်ကားတပါးဒီဖြစ်ပါ၏ထိုနွားတို့နောက်ထွက်လာသောနွားပင်၍အယုတ်ဆိုးသောနွားခုနှစ်ကောင်တို့သည်ခုနှစ်နှစ်ဖြစ်ပါ၏အရှိလေဖြင့်ပြတ်သော စပန်းဖြင်းခုနှစ်နှံတို့သည်လည်းအစာခေါင်းမသောခုနှစ်နှစ်ဖြစ်ပါ၏ဖာရောဘင်အားကျွန်တော်လျှောက်လိုသော အရာဟုမူကားဘုရားသခင်ပြုလက်တန်သောအမှုကိုဖာရောဘင်အားပြတော်မူ၏အေဂုရုပြည်တလျှောက်လုံးတွင်ဝါပြောသောနှစ်ခုနှစ်နှစ်ရှိလိမ့်မည်ထို့နောက်မှ အစာခေါင်းမသောနှစ်ခုနှစ်နှစ်ပေါ်လာ၍အေဂုရုပြည်၌အလုံးစုံသောဝါပြောခြင်းသည်တိမ်မြုပ်လျက် အစာခေါင်းမခြင်းအပြင်တပြည်လုံး ပျက်စီးလိမ့်မည်အစာခေါင်းမခြင်းသည်အလွန်အားကြီးသောကြောင့်အရင်ဝပြောခြင်း၏လက္ခဏာမထင်ရဖာရောဘီရင်သည်ထပ်၍အိမ်မက်မြင်ရသည့်အရာမှာထိုအမှုကိုဖျားသခင်မြဲမြံခိုင်ခန့်စေ၍အလင်းအမြန်စီရင်တော်မူလိမ့်မည်တို့ဖြစ်၍ဖာရောဘီရင်သည်ဉာဏ်ပညာနှင့် ပြည့်စုံသောသူကိုရွေးချယ်၍အေဂရုပြည်ကိုအုပ်ဆိုးစေတော်မူပါခံထားတော်မူသောသူသည်လည်းတပြည်လုံး အကြီးအကျတ်တို့ကိုခန့်ထား၍ဟောပြောသောနှစ်ခုနှစ်နှစ်ပတ်လုံးတပြည်လုံးတွင်ငါးဖို့တဖို့ကောက်ယူကြပါစေ ထိုသူတို့သည် ဖြစ်လက်တန်သော မင်္ဂလာနှစ်တို့တွင်ရိတ်ခါရှိသည်များကိုစုယုံ၍ပါရောဘရင်ထံတော်၌စပားများကို စီးပူးကြပါစေမြို့များ၌လည်းရိတ်ခါကိုတူထားကြပါစေတို့ဖြစ်၍အေဂုတုပြည်၌အစာခေါင်းပါသောနှစ်ခုနှစ်နှစ်ရောက်သောအခါ ပြည်သူပြည်သားစားเสียဖို့တူထားလျက်ရှိနှင့်၍အစာခေါင်းမသောကာလတွင်ပြည်တော်မပြည့်ရဟုဖာရောမင်းအားလျှောက်လေ၏ငွေ39မှ45ထိုသို့ယောသလျှောက်သောစကားကိုဖာရောမင်းအဆရှိသော ကျွန်တော်မျိုးအပေါင်းတို့သည်နှစ်သက်ကြ၍ဖာရောမင်းကဘုရားသခင်၏ဝိညာဉ်တော်ကိုရ၍ဤကဲ့သို့သောသူကိုအဘယ်မှရှာ၍တွေ့မည်နည်းဟု ကျွန်တော်မျိုးတို့အားမိန်တော်မူ၏ယောသအားလည်းဘုရားသခင်သည်ဤအမှုအလုံးစုံတို့ကိုတင့်အားပြတော်မူသည်ဖြစ်၍တင့်ကဲ့သို့ဉာဏ်ပညာနှင့်ပြည့်စုံသောသူမရှိတင်သည်နန်းတော်အုပ်ဖြစ်ရမည်တင်၏စကားအတိုင်းငါဤပြည်သားအပေါင်းတို့ကိုငါစီရင်စေမည်ရာဇပလင်အားဖြင့်သာငါသည်တင့်ထက်ကြီးမြတ်မည်ဟုမိန်တော်မူ၏တဖန်ကြည့်ပါ အဲဂုရုပြည်တပြည်လုံးကိုတင်အုပ်စိုးစေခြင်းဟာငါခန့်ထားပြီဟုယောသအားမိတော်မူလျက်လက်စွပ်တော်ကိုချွေ၍ယောသလက်၌ဆွတ်စေတော်မူ၏ပိတ်ချောအဝတ်ကိုလည်းဝတ်စေ၍လေပင်၌ရွှေစလဲကိုဆွဲပြီးလျှင်ဒုတိယယထာတော်ကိုစီးစေတော်မူ၏ပြတ်ဝတ်၍နေကြဟုသူရှိမှဟစ်ကြ၏ထို့သောလျှင်အဲဂုရုပြည်တပြည်လုံးကိုအုပ်စိုးစေတော်မူ၏ ဖာရောမင်းကလည်းငါသည်ဖာရောဘုရင်မှန်၏တို့ဖြစ်၍တင်းအခွင့်မရှိလျင်အေဂုရုပြည်တလျှောက်လုံးတွင်အဘယ်သူမျှမိမိလက်ခြေကိုမကြွရဟု မိန်တော်မူ၏ဖာရောမင်းသည်လည်းဇာဖနာတဖနဒီဟုသောဘွဲ့နာမနှင့်ယောသတ်ကိုချီးမြှောက်၍အောနာမျိုး၏ယေဘရဟိပေါ်တိဖေရ၏တမီအာတနတ်နှင့်ဆုံဖက်စေတော်မူ၏ထို့သောယောသတ်သည် အဲဂုတ်ထုနိုင်ငံအုပ်အရာနှင့် အထံတော်ကထွက်လေ၏အငယ်46မှ49ယောသတိအေဂုဒုရှင်မြေဖာရောမင်းထံ၌အခွင့်ရသောအခါအသက်အနှစ်30ရှိသည်အထံတော်ကထွက်၍အေဂုဒုပြည်တလျှောက်လုံးသို့တောလေ၏ဝါပြောသောနှစ်ခုနှစ်နှစ်ပတ်လုံးမြေအတီးနှံတို့သည် အလွန်များပြားကြ၏ ။ခုနှစ်ပတ်လုံးအေဂုတုပြည်တွင် ရှိသမျှသောရိတ်ခါကိုစုယုံ၍မြို့တို့၌တူထားလေ၏။မြို့ပတ်ဝန်းကျင်လေတို့၌ရသောရိတ်ခါကိုမြို့အသီးသီးတို့တွင်တူထားလေ၏။စပားကိုကသမုတ်တရားတဲလုံးနှင့်အမျှအလွန်များစွာစုထား၍မရေတွက်နိုင်အောင် များသောကြောင့်မရေတွက်ဖဲနေတည်းအငယ်90မှာ 59အစာခေါင်းပါသောနှစ်မရောက်မီယောသသည်အောနာမျိုး၏ယေပရောဟိတ်ပေါ်တိဖေရ၏သမီးအာတနတ်တွင်တားနှစ်ယောက်တို့ကိုမြင်ရ၏တားဥကိုကမနာရှေအမိဖြင့်မှဲ့လေ၏အကြောင်းမူကားငါခံရသမျှသောပင်ပန်းခြင်းနှင့်ငါအဖ၏အိမ်သားအပေါင်းတို့ကိုငါမေ့စေခြင်းဟံဘုရားသခင်ပြုတော်မူပြီဟုဆိုတည်း နောက်ရသောသားကိုကဧဖရိမ်အမည်ဖြင့်မှဲ့လေ၏အကြောင်းမူကားဘုရားသခင်သည်ငါဆင်းရဲခံရသောပြည်၌ငါကိုပွားများစေတော်မူပြီဟုဆိုသည်ထို့နောက်အေဂုတုပြည်၌ဝတ်ပြောသောနှစ်ခုနှစ်နှစ်ကုန်လေ၏ယောသပြောသည့်အတိုင်းအစာခေါင်းပါသောနှစ်တို့သည်ရောက်ဆရှိ၏ထိုအခါခတ်သိမ်းသောပြည်တို့၌အစာခေါင်းပါခြင်းရှိတော်လေ အေဂုတ်တုပြည်၌ဆန်စပါးရှိသေး၏နောက်တဖန်အေဂုတ်တုပြည်သူပြည်သားအပေါင်းတို့သည်မွတ်တိတ်သောအခါစားစရာကိုရပါမည်အကြောင်းဖာရောမင်းထံ၌ကြွေးကြော်ကြ၏ဖာရောမင်းကလည်းယောသထံသို့တွားကြသူစီရင်သည့်အတိုင်းပြုကြဟုအေဂုတ်တုပြည်သူပြည်သားအပေါင်းတို့ကို မိန့်တော်မူ၏မြေပြင်တစ်လျှောက်လုံး၌အစာခေါင်းပါသောအခါ ယောသသည်စပကြီးရှိသမျှတို့ကိုဖွင့်၍အေဂုတ်ထုလူတို့အားရောင်းလေ၏ထိုအခါအေဂုတ်ထုပြည်၌အစဉ်အတိုင်းအစာခေါင်းပါသည်ခတ်သိမ်းသောပြည်တို့၌လည်းအလွန်အစာခေါင်းပါသောကြောင့်အတီးအတီးသောပြည်သားတို့သည် စပားကိုဝယ်ခြင်းဟံအေဂုတ်ထုပြည်ယောသထံသို့ လာရောက်ကြ၏